မနေ့ကမေတ္တာပွားတဲ့နည်းပေါ့လေလေးမျိုးအခြေခံပြောတော့ပါတယ်အဲ့ဒီလေးမျိုးတွေကအဝေရောသအဝေရအဝေရယံကင်းသူများဖြစ်ကြပါစေဆိုတော့ တူတယောက်ပေါ်မှာပဲဖြစ်ဖြစ်အများပေါ်မှာပဲဖြစ်ဖြစ်ရံကင်းအနည်းအချုပ်ပြောတော့ပါလားယံနဲ့ဘယဝေရနဲ့ဘယဘယနဲ့ဝေရဝေရဆိုတာယံပေါ့ပရိယံကလည်းပဲ အကုသိုလ်ယံတဏှာဖြင့်ကိလေသာယံဝေရအကုသလဝေရကိလေသာဝေရဆိုပုဂ္ဂလဝေရပုဂ္ဂိုလ်ယံပေါ့ခွဲပြီးတော့ပြောသွားပါတယ်အဲ့ဒီနှမျိုးတွေကပထမအမျိုးအစားကမိမိရဲ့ကိုယ်တွင်းမှာမိမိရဲ့ဘဝဆင်းဖြစ်စင်မှာပေါ့လေ ရှိနေတဲ့ဝေရတွေပါတော့ကိုယ့်ရဲ့ဘဝဆင်မှာလည်းရှိတယ်အနိကဆုံးရာလည်းဖြစ်တယ်ပုဂ္ဂလဝေရဆိုတာကတော့ရှိနေပြီမလို့ကြုံရခဲ့ပါတယ်ကြုံတော့ကပုဂ္ဂလဝေရကသူအတ္တသွားလည်းပဲလူအောက်တန်းကြတဲ့အနေထားမဟုတ်ပါဘူး ကုသိုလဝေဒအကုသလဝေဒတွေကိလေသာဝေဒတွေလက်ခံထားလို့ရှိရင်လက်ခံထားသူဟာနည်းနည်းလက်ခံရင်နည်းနည်းညှဉ်းနှွားပြီးတော့အောက်တန်းကျတယ်များများလက်ခံစားလို့ရှိရင်များများကြီးညှဉ်းနှွားပြီးတော့ညစ်ပတ်ပြီးတော့များများကြီးအောက်တန်းကျတယ်လမ်းဆုံးအကြီးအကျယ်ပါလေဒီဝေဒတွေကိုလက်ခံထားလို့ရှိရင် အဆိုးဆုံးပေါ့လေ။အောက်တန်းလောက်တန်းချသွားနိုင်ပါလား။ပုဂ္ဂလဝေဒကတော့ဘယ်တော့မှလူတူတယောက်ကိုဘဝစင်တန်နေအောင်မလုပ်နိုင်ပါဘူး။ဒါပါ။ဒီတော့အကုသလဝေရခေါ်တဲ့ကိလေသာဝေရဟာကြောက်စရာအကောင်းဆုံးပဲ။တော်မြတ်စွာဘုရားလွယ်လွယ်နဲ့သိရအောင်လို့ တောက်မှုအစရှိတဲ့၅မျိုးကျူးလွန်နေခြင်းဟာကိုယ်ထဲမှာယန္တိပွားနေတာတိတ်ကိုဒုက္ခပဲတိတ်ကိုအနှောက်အယှက်ပဲယန္တိပွားနေတာတတ်တယ်ခိုးတယ်ကာမတောင်းကြတယ်လိမ့်တယ်ဝိဆိုတာတောက်စုတယ်မေ့တယ်တကယ်တကယ်ရံကားတယ်ပေါ့ဒီတော့သူကအမှန်ဆိုးပါတယ်သူကတော့ အဲ့ဒါတွေကရံနဲ့ဝေရလို့လည်းခေါ်ပါတယ်သူတို့ကတော့ဒေါသအရင်ခံပြီးတော့တပ်ဖြတ်တာကြီးကျယ်တာမနာလို့ဝန်တူဖြစ်ပြီးတော့သူများဖြစ်စီတာပေါ့လေမစားရဲမဲ့တဲနဲ့ပဲဆိုတော့ကိုယ်စားရဲအမဲသားသူများတွေမစားရအောင်ဆိုတော့တဲနဲ့သွားပြက်လိုက်တာမျိုးပေါ့လားဖြစ်လို့ဖြစ်စီပေါ့ သူများနေတာကိုလိမ်နေကြတယ်လှဲ့တယ်ဒါကြီးပေါ့ဒေါသဖြစ်လို့ရှိရင်လည်းပဲလောဘလည်းပဲဖြစ်တာပါပဲဒီမှာနောက်ပိုင်းကဒါကြီးလည်းမကင်းပါဘူးဒေါသမှကင်းတော့လောဘလည်းပဲကင်းမယ်တကူကောစာစိတ်ကြီးများပြီဆိုရင်ဒီစကောစာစိတ်ကြီးများပြီဆိုရင်လောဘတွေလွန်ခဲ့တာပဲ လောရဲ့အဖြစ်ရှိနေဆက်ခံရတော့သူ့လိုလိုက်ပြီးလို့ရှိရင်သူကပစ္စည်းအပိုင်ရှိတယ်ဟွန်းခုနဟာတော့တပ်ဖြတ်တာတို့ဘာလို့စားရမယ်တင်းနဲ့ပက်တာတို့ဒေါသအလိုလိုက်ပြီးတော့လိန်လာညာတာတို့ပေါ့ဒီဟာကတော့ဒီဟာပစ္စည်းအပိုင်ရှိတာဘာမှတောင်းကြမ်းတော့ကိုကျိုးမဲ့ပြီးတော့လိန်လာပါလိမ့်တာဒါလောဘ အဲဒီလောဘဒေါသတွေဖြစ်ရတာမောဟမကင်းပါဘူးကျွလွန်မှုရဲ့အပြစ်တွေကိုမသိတာဒါမောဟခေါ်တယ်အဲတော့မသိတဲ့အပြင်ကျွလွန်ရတာကိုပဲသူကတော့ပျော်စရာကြီးဆိုတဲ့အနေနဲ့ပေါ့လေတော့ဟုတ်ကြီးထင်တာပေါ့လေမသိတာအမှန်တမ်းမသိတာ အလွဲတွေလျှောက်ကြည့်တာတော့မောဟတွေကပါလာပါပဲငွေဆွေဝါလူတိုင်းဖို့မလိုဘူးဆိုတာမသိတာငွေဆွေဝါတောက်မှတုံးမှာပါလေကြော်စရာလို့နေရနေနေရထိုင်တတ်တယ်လို့ထင်တာပါလေသူလည်းပဲငွေဆွေဝါအဖြစ်ကိုမသိတာနဲ့အဲဒါကိုအဟုတ်ကြီးထင်တာပါလေမောဟတွေဖြစ်တာပါ အကုန်လုံးလောဘဒေါသမောဟတွေပါလာကြီးပါပဲသူကတော့ဒီတော့အဝိရမဝိရအရာကတော့အရင်ကတော့ဒေါသပါပဲဒါပြန်ငါးပါးသီလဟောထားတော့ငါးပါးသီလတွေမှာဒေါသဒေါသမောဟတွေသူများလည်းသူပါနေတာဒါဆိုအရင်ရှင်းလိုက်လို့ရှိရင်လောဘဒေါသမောဟအဲ့ဒါကြီးနဲ့ရှင်တွဲတဲ့အာဟုသူတွေဟာဘောလေဒါအတွင်းက အဆိုးဝါးဆုံးယန္တိအနိကဆုံးယန္တိပါပဲယန္တိပွားလို့ကျွလုံစောပါပြီဆိုလို့ရှိရင်ကြောက်ချင်းဘုရားထုတ်ချင်းပေးတွေဆိုင်လာတယ်မလေးအဲ့ဒါလေးပြောတော့ပါတယ်ဒါတွေကအရေးကြီးလို့အဲ့ဒါလေးချက်ပြီးတော့ပြောပါတယ်ဟာပါတယ်ဒီတော့ယန္တိယန္တိ

ဒေါသမကင်းဘူးဆိုလို့ရှိရင်သိခံမှုကမဖြစ်နိုင်တော့အဲအကျိုးကြီးများနေလို့ရှိရင်အဲဒီအကျိုးဒေါသကရန်ညို့မကင်းတဲ့ပုံကိုယ်ကိုအမြဲတမ်းသူကထိတ်ဆက်နေတာပါအမြဲတမ်းသူကဖြစ်စီဖြစ်နေတာပါဒေါသရဲ့ဆန့်ကျင်ဘက်အဒေါသ မေတ္တာစိတ်ကလေးအဲ့ဒါကြီးဖြစ်စီပြည့်လို့အဲ့ဒီဖြစ်စီခံရတဲ့ဒေါသဖြစ်စီခံရတဲ့ပုဂ္ဂိုလ်ကိုဒေါသရဲ့အနိုင်ကျင့်ခံရတဲ့ပုဂ္ဂိုလ်ကိုပါဠိလိုဒုဋ္ဌလို့ခေါ်ပါတယ်အဲ့ဒီဒုဋ္ဌပုဂ္ဂိုလ်ဟာဒေါသမနိုင်တော့သူကပဲဖြစ်စီပြီဆိုရင်သူကအာကောင်းလာတော့ဒေါသအာကောင်းလာသူ့လိုလိုက်မိတာပဲသူ့လိုလိုက်မိလို့ရှိရင် ဒါကာတုစရိုက်ဝစီတုစရိုက်မနောတုစရိုက်ဆိုတော့ဗောလေအကျင့်ဆိုးတွေပြုပြီးတော့တာပဲကျင့်ဆိုးတွေပြုပြီးလို့ရှိရင်ပြီးပြီးတော့စိတ်ချမ်းသာကိုယ်ချမ်းသာဒါကြီးခံစားရတော့တာပါသူတစ်ပါးလည်းပဲထိခိုက်အောင်စိတ်ချမ်းသာမှုကိုယ်ချမ်းသာဖြစ်အောင်လည်းပဲဖန်တီးရရောက်တာပဲအဲ့ဒါလို့ဆိုလို့ရှိရင် မိမိအကျိုးရှိပါလေပြက်သူတော်ဘာဆိုကြည့်ပါအကျိုးရှိပါလေပြက်ဒေါသရှိတဲ့ပုဂ္ဂိုလ်ဟာအဖြစ်သမားလို့ဆိုတာပါလေဒီတက်တက်ဖြစ်နေတဲ့လောကလူလောကကြီးကိုကိုယ်လောကကိုလည်းဖြစ်ပလိုက်တာပဲဝိဉ္ဇဉ်လောကကိုလည်းဖြစ်ပလိုက်တာပဲအဖြစ်သမားခေါ်ပါတယ်ကွာခံစားရမယ့်အချက်တွေကို ကျုံတိုင်းကျုံတိုင်းပေါ့လေကုသူရတာအကုန်လုံးပိုင်ပြီးတော့ကုသူရဲ့ခံစားလို့တဲ့စိတ်ဒီလိုရှိဘူးအများလည်းပဲကိုယ်လိုပဲခံစားစေခြင်းတယ်ကိုယ်လိုပဲအခွင့်အရေးရစေခြင်းတယ်ကိုယ်လိုပဲစိတ်ချမ်းသာကိုချမ်းသာဖြစ်စေခြင်းတယ်အဲဒါမေတ္တာခေါ်ပါတယ် သူတို့ကကောင်းစားစီလိုတဲ့အနေသူတို့ရဲ့အကျိုးစီးပွားလိုလားတဲ့စိတ်တွေဖြစ်နေအဲ့ဒီစိတ်မျိုးလည်းအားကောင်းပြီဆိုလို့ရှိရင်တကူကောင်းဆန်သဘောအလိုလိုကင်းသွားတာပဲအမနာကိုအားကြီးတဲ့လောဘအာရော့တော့တာပဲတပည့်ဆုံးရောက်တော့ဘာဖြစ်လို့လဲမေတ္တာထွက်လိုက်လို့မေတ္တာပါလာလို့ဘောလေတော့ အဲမေတ္တာပါလာပြီဆိုလို့ရှိရင်အများရောက်ပိုက်မှုရှိတဲ့အခွင့်အရေးကိုမျှမျှတတဖြစ်သွားတော့သိကောင်းသွားတာပဲတော့သူများနဲ့အဝေမျှပြီးတော့ထုံနိုင်တယ်ထိခံစေလည်းရှိသွားတယ်ညတ်တဲ့သဘောလေးဖြစ်သွားတယ်တော့ဟွန်းပြီးတော့တကောဥစ္စာသဘောလေးခင်းသွားတယ်ဟာလေ လုပ်ရတာအဲတော့လောဘကြီးမှုတွေကင်းပြီဆိုလို့ရှိရင်အဲဒီလောဘကြီးမှုဟာလောဘကြီးမှုကင်းမှုဟာမေတ္တာပါဝနာဖြစ်ခြင်းအကြောင်းတွေပဲဆိုတော့ဒါတွေပါလာတာပဲလမ်းကောင်းပါလေဆိုတော့ စွတ်ကျွတ်ဆွဆိုးမုန်းကြီးဝီဖြစ်နေရင်အဲဒီမုန်းနဲ့ဒေါသသူနဲ့ရှင်တွဲပြီးတော့ပေါ်လာတဲ့စိတ်မချမ်းသာမှုဒေါမနတာပေါ့ဒါရီကဖြစ်စည်းထားတော့စိတ်ဟာပုတ်ပွားပြီးတော့ရစရာမရှိအောင်ဖြစ်သွားတာအဲဒီခါမျိုးမှာ စိတ်ဟာ၆ကကကြီးဖြစ်သွားတယ်ဆိုတော့မေတ္တာအဆူစည်းတက်ကဘာလို့၆ကကကြီးဖြစ်သွားတယ်အဲဒီ၆ကကသဘောရဲ့ဆန့်ကျင်ဘက်အတိညာရှေ့တန်းတင်တော့ပါရှင်ရင်လုံးတရားကရှေ့တန်းကပါလေဒီရှင်ရင်လုံးတရားလေးပါလာတဲ့သူတို့ရဲ့အကျိုးရှိပါလိုလားတဲ့သဘောလေးအဲဒါလေးအသိအဖို့ထမ်းတယ် စိတ်ဓာတ်လေးမဟုတ်ဘဲနဲ့ခုနဆောစောပြီးမှပြောခဲ့တဲ့အတိုင်းမတိမှုဒီမှာမှုငန်းငန်းတဲ့ကိုယ်အတွက်ပေါ်လေအဲ့ဒါဒီဖြစ်လာပြီဆိုလို့ရှိရင်တော့မောဟရဲ့ရှေ့ဆုံးရှိရပြုလုပ်တဲ့အတွက်အပြစ်မမြင်တော့အကောင်းထင်ပြီးတော့ပေါ်လေခုနကျุလွန်တဲ့အရာတွေကျุလွန်ပြီးတော့ပါပဲ အဲ့ဒီလိုပုဂ္ဂိုလ်မူလခေါ်တယ်မူလမူလဆိုတာတူဝေသူမပြတ်သားသူဟမ်အပြစ်ကိုအပြစ်မှမသိဘူးအပြစ်ကိုဂုံရှိရလို့ပြောလို့ထင်မှတ်ပါတယ်အဲ့ဒီပုဂ္ဂိုလ်ကသူကအလွဲတွေထင်ထားတော့ကိုယ်တော်မကောင်းတဲ့သူဆက်တွေကိုမောဟဖြစ်စီတော့မကောင်းတာတွေ လုပ်တော့ပြောတော့အချာကြီးတော့တာပဲအမှားကြီးဖြစ်တော့တာပဲအဲဒီကသူတို့ဘာချိုးစီပါကိုချိုးစီပါသူတို့ဘာချိုးစီပါတွေလည်းပြက်ပြီးတော့သူတို့ဘာကိုလည်းပဲစိတ်ချင်းအောင်ပြုရရောက်တာကိုချင်းအောင်လည်းပြုရရောက်တာပါပဲနှစ်ဖက်လုံးအကျိုးစီးပွားတွေပေါ်လေနစ်နာတော့တာပါပဲဒီတော့မောဟလည်းပဲမိုက်မဲမှုပါလေတော်တော်ဆိုးတာပဲဆိုတာပါလေ အဲ့ဒါတွေကျင်းပြီဆိုလို့ရှိရင်ခုနခုနပြပါဒဆိုတာကစိတ်ပုတ်တယ်စိတ်ပုတ်ပြီးကျင်းပြီးတော့မေတ္တာထအေးချမ်းတဲ့တတ်တွေဖြစ်လာတဲ့အခါဆိုဘယ်တော့ပျော်စရာကောင်းမလဲဆိုတော့ကြည့်ပေါ့အဲဒီလိုအကြည့်ဉာဏ်ရှိတဲ့ပြင်ပြီးတော့စဉ်းဉဏ်တရားနဲ့ပါလေ သူတို့ရဲ့အကျိုးရှိဖို့လိုလားတဲ့မေတ္တာတွေထားပြီးတော့ကိုယ်ကျိုးမဆံပဲနဲ့ပေါ့လေဆောင်ရွက်ပြီဆိုလို့ရှိရင်သူရဲ့ဆောင်ရွက်ဆောင်ရွက်ချက်တွေဟာအရှင်ပြေလာတာပဲမိသားစုရဲ့ဆက်ဆံရေးအစဆွေမျိုးစုရဲ့ဆက်ဆံရေးမိဆွေစုရဲ့ဆက်ဆံရေးလုပ်ဖို့ကံကြီးဆက်ဆံရေးဟာလည်းအရှင်ပြေလာတာပဲ ဘာဖြစ်လို့လဲဆိုတော့ဒီကိလေမေတ္တာပေါ့ချစ်ကြည်မှုအဲ့ဒါလေးကအဆုအစိတက်ကလေးဆိုတော့စူစူကြည်ကြည်ဖြစ်တော့၆ကကမဟုတ်တော့စူလုံးလည်းမဟုတ်အစိတက်လေးလည်းပါသွားတယ်ကော်များလို့ပေါ့လေဒီမှာတယောက်နဲ့တယောက်ချစ်၆ကလေးလို့ရှိရင်မေတ္တာကလေးပေါင်းကောင်းပေါင်းလို့မရဘူး စက္ကုနှစ်ခုပါလေ6ကတ်နေလို့ရှိရင်ကတ်လို့မရဘူးတစ်ဖက်ကတော့ကောသုတ်ထားပါလေအခြားတစ်ဖက်ကမရှိဘူးဆိုလို့ရှိရင်ကတ်လို့တော့ရတယ်ရတယ်တစ်ဖက်ကပဲသူကြားထဲမှာလေးပါးကြီးခိုးနေလို့ရှိရင်အကတ်မကောင်းဘူးဟိုဘက်ကလည်းပဲကောသုတ်ဟိုအခြားတစ်ချက်ကလည်းကောသုတ်ထားရင်အစည်းအဝေးနှစ်ခုပါတယ်နှစ်ခုကတ်လိုက်တဲ့အခါမှာတခါလေချက်ချက်ရရလေခေါ်တာလည်းမရှိတော့ဘူး နရွတ်ဟာကြည်အထဲကဲ့သို့ဖြစ်သွားတော့ပါပဲအဲတော့မေတ္တာဟာအချင်းချင်းရှိကြပြီဆိုလို့ရှိရင်မေတ္တာအစိတ်ဓာတ်နဲ့ပေါင်းသင်းကြတဲ့အခါမျိုးမှာသူနဲ့သူဆက်ဆံရေးဟာမခွဲနိုင်မခွာရဘူးလေဆိုရှိပါလိုလာပြီးတော့လူလောကကြီးအမှန်တရားတဲ့လောကကြီးဖြစ်လာမှာပါအဲဒီလိုဆွမ်းရည်တတိရှိတဲ့တရားပါဒီမေတ္တာတရားဟာ ဖြာပါရဒေါသအဲပြာပိစဒေါသဒါရီအဖြစ်သမားတွေပဲအဲ့ဒီဖြစ်သမားတွေလက်ခံထားလို့ရှိရင်လက်ခံသူဟာပြောစရာကိစ္စရာရှိပြီးတော့မကောင်းချိုးရခြင်းရဲ့အကုသိုလ်ရဲ့အရင်းခံဖြစ်သွားတော့လည်းပဲ ပြပိစ္ဆာနဲ့အပြပိစ္ဆာပြပါရနေတော့အပြပါရဒေါသနေတော့အဒေါသကျိုးစီးပွားလိုလားတဲ့မေတ္တာထည့်လိုက်ပြီဆိုလို့ရှိရင်ခုနပြပိစ္ဆာရဲ့ဆန့်ကျင်ပဲပြပါရရဲ့ဆန့်ကျင်ပဲအဖြစ်သမားဒေါသရဲ့ဆန့်ကျင်ပတိဖြစ်သွားတာပဲစိတ်ကလေးဆူပြေးလာတာပဲအဲဆူပြေးလာပြီဆိုလို့ရှိရင်တော့အပြစ်ကင်းပြီးတော့ ကောင်းကျိုးရခြင်းအကြောင်းနဲ့ကုသလမူလလို့ဆိုပါတယ်အရင်ကနေဖြစ်လာတယ်ဒီလိုမျိုးဆိုရရဟောထားပါတယ်လေးလေးနဲ့စဉ်းစားကြည့်လို့ရှိရင်သိက္ခာနာပဲဒီဟာဒေါသပွားလေလေအပြစ်နဲ့တကောအဆိုးကျိုးဖြစ်တဲ့အကုသိုလ်တွေငါလည်းပဲပွားလေလေပဲမေတ္တာထားလေလေအပြစ်ကင်းပြီးတော့တန်ရှင်းပြီးတော့ကောင်းကျိုးရခြင်းအကြောင်းတွေဖြစ်လာတယ် ပြီးတော့ကိညာကိရင်အပြပိစခေါ်တဲ့ဒေါသရဲ့ဆန့်ကျင်ပဲအရောသမေတ္တာတွေထားတော့စိတ်ချမ်းသာမှုတွေရလာတာလေအပြပိစဆိုတာစိတ်ချမ်းသာကြပါစေဆိုတာဒေါသကင်းလို့စိတ်ချမ်းသာမှုရတယ်စိတ်ချမ်းသာတယ်ဆိုလို့ရှိရင်မေတ္တာနဲ့စက်တဲ့စိတ်ချမ်းသာမှုရတော့ ကိုယ်ဆင်းရဲလည်းမဖြစ်နိုင်ဘူးအန္တိကဆိုတာအန္တိကဆိုတာနေဒုက္ခကိုယ်ဆင်းရဲခင်းရပါစေကိုယ်ဆင်းရဲလည်းခင်းလာတော့ပါပဲဒီတော့အတွေးရနေငြိမ့်ပြီဆိုလို့ရှိရင်တခါတခါလည်းခြုံရတဲ့အပြင်ရနေလည်းပဲအနောက်ရှေ့မရှိဘူးဆိုလို့ရှိရင်မရှိစေလို့လည်းစေရနာနဲ့ကိုကမေတ္တာပို့လို့မေတ္တာပို့ရတဲ့ဖြစ်သွားပြီဆိုလို့ရှိရင် မေတ္တာပုခပုဂ္ဂိုလ်မှာစိတ်ဆင်းရဲခြင်းနဲ့ကိုယ်ဆင်းရဲခြင်းဘာလို့ဒီလိုဒီလောကမှာအနောက်ရှိရာနေခင်းပြီးတော့စိတ်ချမ်းသာတယ်ကိုယ်ချမ်းသာတယ်ဆိုပြီးနေတာပဲဒီမှာသို့သောခန္ဓာကြီးရှိနေတော့ခန္ဓာနဲ့ဆက်တဲ့ဒုက္ခကတော့ကြုံတော့ကြုံရမှာပါပဲဒါကသူ့အတူဖြစ်တဲ့အကြောင်းတိုက်ဆိုင်လို့ဖြစ်တဲ့ဟာ ဒေါသကြောင့်ဖြစ်တဲ့စိတ်ဆင်းရဲမှုမျိုးဒေါသကြောင့်ဖြစ်တဲ့ကိုယ်ဆင်းရဲမှုမျိုးတို့အဲ့ဒါတို့လွတ်သွားတယ်မေတ္တာထားနိုင်တဲ့အတွက်ဒီတော့လူသားတွေမှာကျင့်ရပညာရင်းလို့ကျုပ်တို့ထိလိုက်ခြင်းကျင်းပြီဆိုလို့ရှိရင် ဘာလို့ဒီလိုနောက်ပိုင်းသိချမ်းသာမှုအလိုလိုဖြစ်လာတယ်ကိုချမ်းသာမှုလည်းအလိုလိုဖြစ်လာပါပြီဒါရင်ဒါလောကသားတွေလောလောဆယ်လိုးနေတာဒါပဲဘောဓိရှောက်ဒါလို့ဆိုတော်တော်ပြည့်စုံနေပြီပဲတို့တော့ခန္ဓာနဲ့စတဲ့ဒုက္ခတွေတော့မငြိမ်းသေးဘူးလေဒါတော့တစ်ဆင့်သွားရအောင်ပါပေါ့ ဒီခိုက်တာမှာကျွလွန်စော်ကားတဲ့ဥဒိကမကိလေသာတွေလည်းငြိမ်းနေတာပဲစိတ်ထဲမှာလည်းပဲမေတ္တာထားနိုင်မေတ္တာပွားနိုင်တော့ဒေါသကအစအဝတ္ထုယာနေကိလေသာယာနေလည်းပဲမေတ္တာပွားတဲ့ခိုက်တာငြိမ်းနေတာပဲကျွလွန်စော်ကားတဲ့ကိလေသာစိတ်ထဲမှာတောင်းကြတဲ့သူများဖြစ်စီလိုတဲ့ကိလေသာတွေအဲ့ဒါကြီးငြိမ်းနေတာပဲ အဲတခုပဲလိုတာကတော့မိမိတို့ဘဝခေါ်တဲ့ခုလိုယုံနာခန္ဓာကြီးရတာယုံစုဝေနာစုဝေကြီးကမှာရှိကရောက်ရပြီးတော့စေဝတုအာဟာရခုကြီးနဲ့ပေါ့လေထိတ်ထားရတာစိတ်ထဲနဲ့လည်းထိတ်ရတယ်ဝေဥရုနဲ့လည်းထိတ်ရတယ်အာဟာရနဲ့လည်းထိတ်ရတယ် ဆိုဆက်လက်ပြီးတော့ရှင်သန်နေမှုရအတွက်ဒီခန္ဓာကိုယ်ကြီးထိမ့်တဲ့အခါမှာဟင်းစိတ်နဲ့ထိမ့်တဲ့အခါစိတ်နဲ့ထိမ့်တဲ့ကောမေတ္တာပေါ့လေဥဒုနဲ့အဖွေမြတ်တောင်းနေတာရေချိုးရေချိုးပေါ်လိတာဖွေမြတ်တောင်းပြီးတော့အစာရည်စားနဲ့ထိတ်ထားတာ ဖြစ်တော်တဲ့အစာအာဟာရဖြစ်တဲ့အစာဩဇာတဗီတာမင်တများတဲ့အစာပေါ်လေးဒါတွေစားတယ်စားလေမှမှစားရည်လေမှမှတော့ပြီးတော့အောင်းနေလည်းပဲစွန့်ကျင်စွန့်ပေါ်လေတော့မစုံမဲ့သာသာနဲ့ဒီလိုမပေါဘူးပေါ့ဒါတွေကခန္ဓာကိုယ်ကြီးရှိတည်ရဖို့ရာအတွက်မလောကင်းတာလိုရမယ့်ကိစ္စတွေပေါ့လေအဲ့ဒီမလောကင်းတာလိုရမယ့်ကိစ္စတွေပါ ခန္ဓာကိုယ်နဲ့ဆက်တဲ့ကိစ္စတွေလည်းပဲတက်တောင့်တက်တာချမ်းချမ်းသာသာပေါ့လေဆောင်ရွက်ဆိုင်ပြီးတော့ပေါ့ခန္ဓာကိုယ်ကြီးကိုတက်တောင့်တက်တာလေးထိတ်နိုင်ရပါစေဆိုတာပေါ့လေအဲ့ဒါလည်းမေတ္တာတစ်ခုပဲဘယ်လိုကောင်းတာလဲဒီလိုလည်းပဲဒီကုသိုလ်ဖြစ်အောင်ပွားရတဲ့မေတ္တာဆိုတော့တယောက်တည်းလည်းခွဲပွားလို့ရတာပဲနာမည်ထုတ်ပြီးတော့လည်းပွားလို့ရတာပဲ စုလိုက်ပြုံလိုက်နဲ့ပွားလို့ရတာပဲစိတ်ကြပါလားတကောကြိုက်မှရှိတဲ့အာလုံးတ attva တွေပေါ့လေတ attva တွေဆိုတဲ့အနေနဲ့ပေါ့လေလူတွေနတ်တွေပြမာတွေပုံမှားတိရစ္ဆာန်တွေပေါ့လေစသည်ပေါ့ဒါမျိုးတွေပေါ့အကုန်လုံးသိရှိတ attva တွေအာလုံးတ attva တွေရံကင်းရံကင်းရပါစေရံရံကြီး အဲကြောက်ချင်းကင်းရပါစေစိတ်ဆင်းရဲကင်းရပါစေကိုယ်ဆင်းရဲကင်းရပါစေတက်တောင့်တတကုခန္ဓာကောင်းစွာဆောင်ရွက်နိုင်ရပါစေအဲမေတ္တာပို့တာပဲဟွန်းကိုကတော့သူတစ်ပါးကြီးရံကိစိတ်ရှင်နဲ့စိတ်ချမ်းသာကိုယ်ချမ်းသာဖြစ်စေခြင်းနဲ့စေတနာတွေပေါ့လေတိတောင့်တတ္တိခန္ဓာကိုယ်ကြီးတွေပဲဆောင်ရွက်တော်စေခြင်းနဲ့ ဒါမလို့တတ္တဝါတွေကတော့ကိုဖြစ်ချင်တဲ့အတိုင်းဖြစ်မှဖြစ်မှာပေါ့အရေးကြီးတာကတော့သူရပေါ်မှာအကျိုးစီးပွားလိုလားတဲ့စိတ်ကြီးပြက်ပြီးတော့မေတ္တာမထားနိုင်လို့ပေါ့ဒီစိတ်ပုတ်တွေဝင်ပြီးတော့အဟုသူတွေမပွားဖို့ရတဲ့အရေးကြီးတဲ့နေရာကကိုယ်မှာမေတ္တာထားပြီးတော့ဒေါသတွေမပွားဖို့ဒါအရေးကြီးတယ် သူများအတွက်ကိုထင်သလိုမရှိပြီမလို့ကိုယ့်အတွက်ကတော့မေတ္တာလေးနဲ့နေရတယ်ဆိုလို့ရှိရင်ဒါတရားသမားပဲအမှန်ကောင်းပါလေဒီတော့တချို့ကတော့ဘယ်နဲ့ကိုပွားတဲ့အချိန်တတ္တဝါတွေအများကြီးကိုဖြစ်ရှင်မှာဖြစ်မှာကိုဖြစ်ရှင်မှာဖြစ်မှာဆိုပွားနေလို့ဘာအကျိုးကျေးဇူးရှိမှာလဲဆိုတာပေါ့လေအဲဒါလိုစဉ်းစားပြီးတော့မေးဖို့နေထုတ်တတ်တယ် ဖြစ်တာကသူတို့ဘာသာသူတို့သူတို့နဲ့သူတို့တောင်းနဲ့သူတို့ပဲအရေးကြီးတာအလုံးတ attva တွေပေါ်မှာဒီစိတ်ပုတ်ဒေါသမဖြစ်ဖို့အတွက်အဲ့ဒီနေရာမှာမေတ္တာထည့်ပြီးတော့ဒီစိတ်တွေပွားဖို့ကတော့ကိုယ်တောင်းအောင်မလားဒါအရေးကြီးပါတယ်ကိုယ်တောင်းကိုယ်ဆောင်ရတော့သူများလည်းမထိခိုက်ဘူးကိုယ်မှလည်းပဲဒေါသတွေကျင်းပြီးတော့တန်ရှင်းတဲ့ခီခီရဲ့စိတ်တွေပေါ်လေအဲ့ဒါတွေဖြစ်နေတာပဲအမှန်ကောင်းတာပါ အမှန်ကတော့ပိတာပွားတယ်ဆိုတာဒေါသဥရှိတဲ့အဝိသုယန်นี่စိတ်ယူတွေပြောင်းလို့တဲ့သဘောပါပဲကိုယ်စိတ်ယူတွေပြောင်းသူတို့ဘာပေါ်လဲပဲဒေါသကအစပေါ်လေမတရားတဲ့စိတ်တွေမဖြစ်အောင်လို့သူတို့ဘာတွေဘောလေဟင်းရံညှို့ခင်းရပါလေရံရံကြီးပေးခင်းရပါလေ စိတ်ဆဲကင်းကြပါစေကိုယ်ဆဲကင်းကြပါစေဟွန်းသုတ္တတ္တကိုခန္ဓာကြီးဆောင်နေကြပါစေဆိုတာပေါ့လေတတဝါတွေဆိုတာကိုယ်အခြေအနေနဲ့ကိုယ်ခန္ဓာကိုယ်လာရတာဖြစ်တော့ဆန္ဒလည်းရှိရင်လည်းရှိပါပဲရှင်းတော့လည်းရှိရင်လည်းရှိမှာဒုက္ခရောက်တော့လည်းရှိနေရှိမှာပဲဒါကတော့သူတို့အခြေအနေနဲ့သူတို့သူတို့ကလည်းသူတို့ဖြစ်ရတာပဲဒီမှာကိုယ်ကတော့မေတ္တာထားမေတ္တာထားတော့ကိုယ်မှာ စိတ်ယူးတွေပျောက်သွားတာတော့အဲ့ဒါတော့အမြတ်ပဲဒီမှာတော့အခုကိုစိတ်ယူးပျောက်ကိုလုပ်တာဆိုတော့မှတ်ဖို့ပါပဲကောတုမလကောဒောသဝဆံခတောဆိုတာကိုသူတို့ဘုံမှာမချိရဆရာကြီးကြုံလို့ဟုတ်လားဖြစ်ရှိခြင်းတဲ့စိတ်တွေဒေါသတွေများတယ် သူတို့ရဲ့အကျိုးစီးပွားမလိုလားတာလို့မေတ္တာကြီးပြည့်သွားတာဒါဒေါသပေါ်ပါလေအဲသူတို့ဘာပေါ်မှာသူတို့ရဲ့အကျိုးစီးပွားလည်းမလိုလားကိုယ်စားရကြနော်မေတ္တာမထားနိုင်ဘူးတိမခန္ဓာကိုခွင့်မလို့နိုင်ဘူးဆိုလို့ရှိရင်တော့ဒေါသအလိုလိုက်ပြီးတာပဲဒေါသအလိုလိုက်ပြီးဆိုလို့ရှိရင်ကောတုမတ္တကာဆိုတော့ အမြက်ယူတဲ့ဒေါသအမြက်ကြီးထွက်ပြီးတော့နေတာဒါအဲ့ဒါယူရပဲတော့ဟောအခုမေတ္တာလေးပို့နေလို့ရှိရင်မေတ္တာလေးပွားနေလို့ရှိရင်အတိညာလေးလည်းရှိနေတယ်သူများလည်းမျက်မျက်တတချမ်းသာစေခြင်းနဲ့ဟောလောဘတွေလည်းတစ်ခုဟုံးဆောင်ခင်းနေတယ်သူများချမ်းသာခြင်းနဲ့သဘောရှိတယ်တော့ဒီဘာဝမကျေမနပ်ဒေါသလည်းခင်းနေတယ်စီယူတွေပြောင်းလို့သိကောင်းတော့လောဘလိုလည်းမလိုက်ဘူးဘောဘလိုလည်းမကြောက် ခုနပါတယ်အဲလောဘယူလည်းမဖြစ်ဘူးအတိညာလည်းပါခြင်းတော့ပါနေတော့မတိမှန်ငယ်မှုပေါ်ဒီထင်ရဆိုင်တဲ့အမှုမတိမှုအတိမှန်မှုအလိုလိုက်ပြီးတော့ဘောဟုံမတကဆိုလည်းမဖြစ်ဘူးအယူအယူတွေအယူရောကတွေဆိုတာထားလား အဲ့ဒါတွေအများကြီးတက်တာသွားတာပဲမှာအဲ့ဒါလိုအယူထမှုတွေစိတ်ယူထမှုတွေမဖြစ်ရအောင်နှိမ်နေတဲ့သဘောပါပဲဒါဆိုအဲ့ဒါတွေအမြင့်ပြတ်ပြောက်ဖို့ကတော့သီပ္ပံတရားအထောက်အမှာပါပဲဒီတော့တရားထုတ်တဲ့ပုဂ္ဂိုလ်ကြီးကိုယ်စောက်တရား၄ပါးတည်းကအခုနှစ်ခုမြောက် ကိုယ်ဆောင်ကြီးကတော့ပြီးပြီလို့ဆိုရမှာပါပဲဒါမှလို့မေတ္တာရဲ့အခြေကိုလက္ခဏာသူရဲ့လှုပ်ဆောင်ချက်ကိစ္စနဲ့မေတ္တာဖြစ်ပေါ်အရှင်းရလေးတွေပေါ့လေမေတ္တာရဲ့အနည်းဆုံးအကြောင်းကဘာလဲအကြောင်းမျိုးမျိုးတွေထဲမှာအနည်းဆုံးအကြောင်းကဘာလဲဆိုတော့ပေါ့အနည်းဆုံးအကြောင်းလေးတွေကြည့်ပြီးတော့ပေါ့လေမေတ္တာပွားရအောင်ပေါ့လေ ဆက်လက်ပြီးတော့ပြောဖို့ပါပဲဒါပေမဲ့လို့တဏှာကြီးရှိသွားတော့ဒီရတော့အချိန်မလုံလောက်တော့လက်ခံကြမှာပဲခုနချစ်ချင်မှုမေတ္တာရဲ့သူ့သဘာဝအထက်ကိုသူရဲ့လှုပ်ဆောင်ရဲ့ကိစ္စသူရဲ့အချင်းရာအခြေအနေသူရဲ့အနည်းဆုံးကြောင့်ဘာတွေလဲဆိုတာပေါ့လေနောက်နေ့ကျမှပြောပြစီတော့ဒီနေ့တော့ဒါပဲဆက်ကြအောင်ဆို ないさあ。